ရှင်ရကုတ်ဩဝါဒစာအခန်းကြီး၄အငယ်၁မှ6တင်တို့တွင်စစ်တိုက်ခြင်းရန်တွေ့ခြင်းသည်အဘဲအကြောင်းကြောင့်ဖြစ်သည်။တင်တို့အင်္ဂါများ၌စစ်ပြိုင်သောကိလေသာကာမစိတ်ကြောင့်ဖြစ်သည်မဟုတ်လော။တင်တို့သည်တတ်မဲ့၍မရကြ။လူအသက်ကိုတတ်၍၎င်းအလွန်လိုချင်သောလောဘစိတ်ရှိ၍၎င်းအလိုမပြည့်စုံနိုင်ကြ။ ရန်တွေ့ခြင်းစစ်တိုက်ခြင်းကိုလည်းပြု၍မရကြအကြောင်းမူကားဆုမတောင်းဘဲနေကြ၏ဆုတောင်းလင်လည်းကာမဂုဏ်ခံစားเสียဖို့ရှိစေခြင်းငှာအလွဲတောင်းသောကြောင့်မရကြမတရားသောမေထုံ၌မိဝဲသောယောက်ျားမိန်းမတို့လောကီမိတ္တဟာယသည်ဘုရားသခင်နှင့်ဆန့်ကျင်ဘက်ဖြစ်သည်ကို မတိကြသလောဤလောကနှင့် မိတ္တဟယဖွဲ့လိုသောသူသည်ဘုရားသခင်၏ယံသူဖြစ်၏ကျမ်းစာချက်အချင်းဤတက်တဲ့ဖြစ်သည်ဟု၍၎င်းငါတို့၌တည်နေသောဝိညာဉ်တော်သည်ညူဆူစေခြင်းသောသဘောရှိသည်ဟု၍၎င်းထင်ကြသလောထိုဝိညာဉ်တော်သည်တာ၍များသောကျေးဇူးကို ပြုတော်မူ၏ထိုတို့နှင့်အညီကျမ်းစာလာသည်ကထောင်လွှားစော်ကားသောသူတို့ကိုဘုရားသခင်စီးတားတော်မူ၏ စိတ်နှင့်ချသောသူတို့အားကျေးဇူးပြုတော်မူ၏ဟုလာသည်အငယ်ခုနှစ်မှဆနှစ်ထိုကြောင့်ဖျားသခင် အလိုတော်သို့ လိုက်ကြလော့မာနကိုစီးတာကြလော့တို့ပြုလင် သူသည်တင်တို့ထံကပြေးသွားလိမ့်မည်ဖျားသခင်၌ချင်းကပ်ကြလော့တို့ပြုလင်တင်တို့၌ချင်းကပ်တော်မူလိမ့်မည်အပြစ်ရှိသောသူတို့တင်တို့လက်ကို စင်ကြယ်စေကြလော့စိတ်နှခွရှိသောသူတို့တင်တို့စိတ်နှလုံးကိုတန့်ရှင်းစေကြလော့ဆင်းရဲညွညွခြင်း စိတ်မသာညှိတွားခြင်းငိုကြွေးမိတမ်းခြင်းရှိကြလော့တင်တို့ရဲ့ခြင်းကို စိတ်မသာညှိတွားခြင်း ဖြစ်စေကြလော့ဝမ်းမြောက်ခြင်းကိုလည်းဝမ်းနေခြင်းဖြစ်စေကြလော့ဘုရားသခင်ရှေ့တော်၌ကိုကိုကိုနှိမ့်ချကြလော့တို့ပြုလင်တင်တို့ကိုချီးမြှောက်တော်မူလိမ့်မည် ။ညီအစ်ကိုတို့၊အချင်းချင်းတယောက်ကိုတယောက်ကဲ့ရဲ့ခြင်းကိုမပြုကြနှင့်။ညီအစ်ကိုချင်းကို ကဲ့ရဲ့၍သူ၌အပြစ်ရှိသည်ဟုစီရင်သောသူသည်တရားကိုကဲ့ရဲ့၏။တရား၌အပြစ်ရှိသည်ဟုစီရင်၏။ထိုသို့ပြုလျှင်၊သင်သည်တရားကိုကျင့်သောသူမဟုတ်၊တရားကိုစစ်ကြောစီရင်သောသူဖြစ်၏။ပညတ်တရားကိုထားပိုင်သောသူ၊စစ်ကြောစီရင်ပိုင်သောသူတပါးတည်းရှိတော်မူ၏ ထိုသူသည်ကယ်တင်ခြင်းငှါ၎င်း၊ဖျက်ဆီးခြင်းငှါ၎င်းတတ်နိုင်တော်မူ၏။သူတပါးကိုစစ်ကြောစီရင်သောသင်သည်ကားအဘယ်သူနည်း။ယနေ့နက်ဖြန်ဤမည်သောမြို့သို့သွားကြကုန်အံ့။ထိုမြို့၌တနှစ်ပတ်လုံးနေ၍ကုန်သွယ်သဖြင့်အမြတ်ရအောင် ပြုကြကုန်အံ့ဟုဆိုတတ်သောသူတို့၊နားထောင်ကြလော့။နက်ဖြန်နေ့၌အဘယ်သို့ ဖြစ်မည်ကိုသင်တို့မသိကြသင်တို့အသက်သည်အဘယ်သို့သောအရာဖြစ်သနည်းခဏထင်ရှားပြီးမှကွယ်ပြောက်တတ်သော အခိုးအငွေ့ဖြစ်၏သာဝရဖျားသည်အလိုတော်ရှိ၍ငါတို့သည်လည်းအသက်ရှင်လင်ဤသို့ ပြုကြကုန်အံ့ထိုသို့ပြုကြကုန်အံ့ဟုသင်တို့ဆိုသင့်ရာဖြစ်၏ယခုသင်တို့သည်မိမိထောင်လွှားခြင်း၌ဝါကြွားကြသေး၏ ထိုသို့သောဝါကြွားခြင်းရှိသမျှသည်မကောင်းမသင့်ဖြစ်၏ထိုကြောင့်ကောင်းသောအကျင့်ကိုတိလျက်မကျင့်ဘဲနေသောသူသည် အပြစ်ရှိ၏